ခန်းကြီး9အငယ်1မှ30အိုထာဝရဖျားအကျွန်ုပ်တို့၌ရောက်သောအမှုကို အောင်းမေတော်မူပါအကျွန်ုပ်တို့ခံရသောကဲ့ရဲ့ခြင်းကိုကြည့်ရှု၍ဆင်ခြင်တော်မူပါအကျွန်ုပ်တို့အမွေခံရမည်သည်တပန်းအမျိုးသားလက်တို့၎င်းနေရအိမ်တို့သည်လည်းတချွန်းတနိုင်ငံသားတို့လက်တို့၎င်း ရောက်ပါပြီအကျွန်ုပ်တို့သည်မိဘမရှိသော သူငယ်ဖြစ်ကြပါ၏ အဖဆုံးပါပြီအမိသည် မုတ်ဆိုးမကဲ့သို့ နေရပါ၏ငွေပေးမှရေကိုတောက်ရပါ၏ထင်းကိုလည်းဝေရပါ၏တဘိုးကို အစင်ထမ်းရပါ၏မရက်မနေဘဲလုတ်ကန်ရပါ၏စားစရာကိုရခြင်းဟံအေဂုရုပြည်သားအာရှုပြည်သားတို့၌ကျွန်ခံရပါ၏ဘိုးဘေးတို့သည် ပြစ်မှား၍တည်ပြီးမှအကျွန်ုပ်တို့သည် သူတို့အပြစ်များကို ခံရပါ၏ သူကျွန်တို့သည်အကျွန်ုပ်တို့ကိုအုပ်စိုးကြပါ၏သူတို့လက်မှအဘယ်သူမျှမကယ်မနှုတ်ပါတော၌ဓာဘီနှင့်တွေ့၍အသေးခံလျက်စားစရာကိုရှာရကြပါ၏မွတ်သိချင်းအရှိန်ကြောင့်အကျွန်ုပ်တို့၏အရေးသည်မိဖို့ကဲ့သို့မဲပါ၏အငယ်7မှ22ဇီးအုံမြို့၌မိမများကို၎င်းယူဒမြို့ရွာတို့၌ မိမပြိုများကို၎င်းအဓမ္မပြုကြပါ၏မူးမတ်တို့ကိုလက်ဖြင့်ဆွဲထားကြပါ၏အသက်ကြီးသောသူတို့ကိုလည်းမယိုသေးကြပါ လူပြိုတို့သည်ကြိတ်ဆုံကိုထမ်းရကြပါ၏သူငယ်တို့သည်လည်းထင်းအောင်မှလဲရကြပါ၏အသက်ကြီးသောသူတို့သည်မြို့တကားဝ၌၎င်းလူပြိုတို့သည်ပွဲသပင်၌၎င်း ကွယ်ပြောက်ကြပါ၏အကျွန်ုပ်တို့သည် နှလုံးရွှင်လန်းခြင်းပြတ်၍ကာခြင်းအရာ၌ညီးတွားခြင်းရှိကြပါ၏အကျွန်ုပ်တို့ဆောင်းသောတရဖူသည်ကြပါပြီအကျွန်ုပ်တို့ပြစ်မှားသောကြောင့်အမင်္ဂလာရှိကြပါ၏ထိုကြောင့်အကျွန်ုပ်တို့သည်စိတ်ပြည့်ကြပါပြီထိုအပြစ်ကြောင့်မျက်စိတို့သည်လည်းမွဲကြပါ၏လူစိတ်ညံလျက်ရှိသောဇီးအောင်တောင်ပေါ်မှမြေခွေးတို့သည်တွာလာကြပါ၏အိုထာဝရဖျား ကိုရိုသည်နေဆာအမြဲတည်တော်မူ၏ပလင်တော်သည်လည်းထာဝရပလင် ဖြစ်ပါ၏ကိုရိုသည်အဘဲကြောင့်အကျွန်ုပ်တို့ကို အစင်မပြတ်မိလျော့တော်မူသည်။အဘယ်ကြောင့်ကာလကြာမြင့်စွာစွန့်ပစ်တော်မူသည်။အိုထာဝရဖျားအကျွန်ုပ်တို့ကိုအထံတော်သို့လှည့်စေတော်မူပါ။တို့ပြုလျင်အကျွန်ုပ်တို့သည် ပြန်၍လာကြပါမည်။ရှေးကာလကဲ့သို့အကျွန်ုပ်တို့ကာလကိုအသစ် ပြုပြင်တော်မူပါအကယ်၍ကိုတော်သည်အကျွန်ုပ်တို့ကိုရှင်းရှင်းပယ်တော်မူမည်လောပြင်းစွာအမျက်ထွက်တော်မူမည်လောပရောဖက်ယေရမိမိတန်းသောစကားပြီး၏